ဒီနေ့1366ခုတလူလက်ကြီးကျော်9ရက်37ဒလခရင်းနှစ်2005ဒီနေ့လာနေပဲဒီနေ့ပဏိဒါရမဆေမီကုံသောစကားရိပ်တာမှာ6ကြိမ်မြောက်ပေါ့ပြပုံ60 သိက္ခာဥပဒနာအထူးတရားစကားဒီစီမတရားလေးကစပြီးတော့ခွင့်ရလာရာဒီနေ့အထူးစကားနောက်ဆုံးပေါ့အောင်ပွဲအနေနဲ့ပေါ့ရှင်းပါတဲ့သဘောပါပဲကြောပါလောက်တဲ့အခိုက်အခဲမရှိဘဲနဲ့အောင်မြင်တဲ့ပြည်စည်းသွားတာ ခွင့်ကအစအားလုံးဝင်လာကြမှာပါပဲဒီလောက်တာဝန်ကြီးတဲ့ကိစ္စကြီးကိုဆောင်ရွက်ရမှာတူအားနဲ့တယောက်အားနဲ့မရပါဘူးအများအားယူပြီးတော့ဆောင်ရွက်ရတာပါခေါ်နိုင်ပြောနိုင်တဲ့ပုဂ္ဂိုလ်ရှိနေပြီမှလို့ပေါ်ပြောချက်ကိုယုံကြည်ပြီးတော့အထုတ်သူယောဂီရှိပါလည်းပဲ အကျိုးကျေးဇူးဖြစ်နိုင်ပါတယ်ဟောပြောပြတာဒီလည်းရှိပြီအထုတူလည်းရှိပြီဆိုပြီးတော့ပြီးရဆိုတော့ဒီလိုလည်းမပြီးသေးဘူးကံကြီးသူဉာဏ်ကြီးသူများရဲ့လောက်အားကူမှုနဲ့စောင့်နေရအစပေါ်လေးအကုန်လုံးပါလေသူဟုဒါလည်းလိုအပ်တာပါပဲ စေရေးကျင်းရေးကအစဝင်လေးလူလေးတွေမရှိအောင်အဖက်ဖက်ကဝိုင်းဝန်းပြီးတော့ဓမ္မမိသားစုသွေးအပြည့်နဲ့ပေါ့လေတက်တွဲညီညီနဲ့ဆောင်ရွက်လို့အောင်မြင်သွားတာလေးတွေ့ရတော့ဘုန်းကြီးများအတိုင်းဆက်တော့ဟုတ်တယ်ပါလေနောက်တော့ဒီနှစ်ဒီလိုဖြစ်တယ်လို့နောက်နောက်ဖြစ်တယ်လည်းပဲဒီလိုဆက်လက်ပြီးတော့ဆောင်ရွက်သွားလို့အောင်မြင်နိုင်မယ်လို့လည်းပဲ မျှော်လင့်ထားတာပါပဲနိုင်ငံတကာလောကီအတတ်ပညာကျောင်းတွေဖွင့်လှစ်ထားတာပါလေဘုရားတန်ခါအစနောက်ဆုံးတဲ့လူတန်းရှိဆရာဆရာကျောင်းတွေမှာတယောက်သင်ကြားလို့အထူးသဖြင့်တက္ကသိုလ်ကျောင်းတွေမှာတတ်ပညာတွေသင်ကြားလို့ကျောင်းဆင်းပြီဆိုလို့ရှိရင် အထူးအားဖြင့်ဆိုင်ရာပွဲတွေရလို့အကြောင်းရှိပြီဆိုလို့ရှိရင်ပွဲနှင်းတပင်ရှင်းပါတဲ့အခါပမောက္ခကအစဆရာတွေကပေါ့လေကြောင်းရှင်းတဲ့တပည့်တွေကိုမှားကြလို့ရှိပါတယ်ဒီလိုအခုတတ်ထားတဲ့အတ္တဉာဏ်ဟာမိမိတူဦးတဲ့အတုံးမွားကြောင်း ကိစ္စဖြေလေးဖို့မဟုတ်ဘူးမိသားစုအတွက်တက်တယ်လည်းမဟုတ်ဘူးသူမျိုးစုအတွက်တက်တယ်လည်းမဟုတ်ဘူးခင်ဗျာခင်ဗျာရောက်မိတ်ဆွေတစုအတက်တယ်လည်းမဟုတ်ဘူးတဏိကံလုံးတစ်မျိုးသားလုံးအတွက်ပဲဆိုတာပေါ့လေတတ်နိုင်လို့ရှိရင်တော့တလောကလုံးအတွက်ပဲဆိုတာပေါ့လေတတ်ထားတဲ့အတ္တပညာအကျိုးရှိစွာနဲ့အသုံးချတတ်ဖို့ ရာများကမှာတမ်းပြပါတယ်လေးလေးလေးနဲ့မှာတမ်းပြပါတယ်။ဒါလိုပါပဲခွန်ကြီးတို့ဘုရားမြတ်စွာကိုယ်တိုင်လည်းကိုယ်ရှိခိကဆိုရင်တရားပြေဝအောင်အထုပြီးသားယဟန်များယဟန်တော်များယဟန်တော်များပါဘုခိကတော့ပရမစရိယပယောတာနာဆိုတာပါလေမြတ်သော အကျင့်သာသနာတော်ရဲ့နောက်အကျင့်ရတော့နောက်ဆုံးပိုင်းနိုင်ဟာအရတ္တဖို့ပေါ့ရောက်တဲ့အချိန်ရဟနာဖြစ်တဲ့ဒီကျင့်သုံးလာပါပဲရဟနာဖြစ်တဲ့ဒီသူတို့ကျင့်သုံးရပါလားအဲဒီလိုကျင့်သုံးပြီးပြီဆိုလို့ရှိရင်ရသော်ပြားကအနေနဲ့အရရတကြောင်လေးတော့ခီးမှာတပါးကြွရောက်ပြီးတော့ဘုရားရည်ရည်ကိုခေါ်တဲ့သာသနာဖြတ်မှုသာသနာပြုစေလွတ်ပါတယ် အဲ့ဒီဆုံးရှိပါတယ်တော့အခုဒီမှာကြောင်းဆင်းတော့တရားပြန်သွားတဲ့ခါကျတော့ရှိခိကလူယဟနာများမဟုတ်ပြီမဲ့လို့ကိုယ်အတိုင်းတန်နဲ့ကိုယ်ပေါ့လေကိုယ်နေရာကြာရောက်သွားပြီဆိုလို့ရှိရင်ကိုယ်လေးလာထားတဲ့ပြိဿာအလေးရှင်လေးတွေလည်းမပြတ်ကိုယ်မိသားစုလည်းထိုက်တာလူများအထုဖို့ရတိုက်တွန်းပေးဖေစုမျိုးစုပေါ့လေအဲဒါလေးတွေတိုက်တွန်းပေးတာ ရှိခိကယဟန်တော်ကယဟန်တော်များလို့မောင်းနေမယ်လို့ခေအားနေသွားပေါ့လေခုနဟိုတကားပြောယောဂီပြောသွားတဲ့အတိုင်းစေတနာလူယတနာအမျိုးမျိုးတွေဖြည့်ရှင်းသိဆိုင်တဲ့တေကြတဲ့ဒီတိပ္ပဌာတရားအထုတ်တဲ့နည်းလေးတွေပေါ့လေခုတတ်သမျှဖတ်သမျှလေးဖြန့်ပြပေးရတာပေါ့တိုက်တွန်းပေးရတာပေါ့ သို့တော့ကမ္မထဆရာကြီးဆိုတဲ့အနေနဲ့တော့ဒီလိုတော့မဟုတ်ဘူးပေါ့လေအထုရတဲ့ကောင်းတယ်ဆိုတာအထုလို့ရှိရင်ကျိုးကျေးဇူးသိရှိတာပဲဆိုတာပေါ့လေဒီလိုတိုက်တွန်းရပါတယ်အဲသူမျိုးကအစမိသားစုကအစသူမျိုးကအစတိုက်တွန်းမှရှိရင်ဒီတိစ္ဆာနေရာတွေတဏှာမှတဏှာပြန်ပွားပြီးတော့သွားနိုင်တာပါပဲအဲလိုပြန်သွားပြီဆိုလို့ရှိရင်ကဘာမှာပေါ့ရာဂဒေါသမုဟောကိဋ္တာတွေတောက်လောင်ပြီးတော့ ပူတော်ဆင်းရဲမှုတွေလည်းတဖြည်းဖြည်းရောက်ပါပြီးတော့နောက်ဆုံးဒီတိတိဆံပါဝနာတရားကိုအလေးထားပြီးတော့အထုတ်တဲ့အခါမှာကိုယ်တွင်းမိတွေငြိမ့်နေနေငြိမ့်ပြီးတော့ကဘာငြိမ်းချမ်းရေးရဖို့ရာအတွက်အများကြီးအထောက်အကူဖြစ်သွားမှာပါပဲအဲ့ဒါနဲ့ဆက်ပြီးတော့မှားတန်းလေး၃ခုပဲပြင်လာပါပဲအဲ့ဒါမှားတန်း၃ချက်ဆိုတာက ဘုန်းကြီးများရဲ့မှားတမ်းတော့မဟုတ်ပါဘူးဘုရားမြတ်စွာရဲ့မှားတမ်းပါပဲမှားတမ်းဆိုတာကစိတ်တွန်းခြင်းနှိုးဆော်ခြင်းအားပြည့်ခြင်းပါပဲဘုရားမြတ်စွာကိုယ်တိုင်အားပြည့်ထားတဲ့အဲတရားအတူတူခေပေါ်အဲ့ဒါလေးခေါ်ပြပါပေါ့ဓမ္မပဒကာထာနံပါတ် 329ပါပေါ့လေကြာထားပါတယ်အမှန်ကောင်းတဲ့ဂါထာတွေအနှစ်သာရတွေရဲမှာအဆုံးပါပါတယ်ဘုရားမြတ်စွာအားပေးပုံကတော့အပမသရတာဟောတာစัจ jait ကမနုရကထဒုက္ခဥဒရထဌာနာပင်ကြီးသံတော်ဝကုံကြရောတဲ့ တပိုက်တပိုက်မှာစလုံးရှစ်လုံးပါပါတယ်ရှစ်လေးလီဆိုတော့30ပဲလုံးလုံးသက္ကရာပေါင်း30ကျော်လေးပါပဲအဲ့ဒါပဲပါပါတယ်30နဲ့တူတူတုတ်တုတ်လေးပါပဲသဘောကတော့ဒိက္ခုတို့တဲ့ သင်တို့ဟာအပ္ပမရတရားမှာကြုံမှုရပါတဲ့ကာမပဲကာမနဲ့ကြုံမှုကာမမှာကြုံမှုမဲ့အစားအပ္ပမရဓမ္မမှာကြုံမှုရပါပါလေဒီဆိုရတယ်ဒါကပါရတဲ့ခုစัจ jait မနုရခတမိရဲ့စိတ်ကိုလည်းပဲ ကာကွယ်စောင့်ရှောက်ကြပါတဲ့။ဒါဒုတိယမှာတော့ဒုက္ခဥဒ္ဒရသတ္တနာကိလေသာတိဟုသောညှဉ်းပွဲမှကိုယ့်ကိုယ်ကိုကယ်တင်ကြပါကိုယ့်ကိုယ်ကိုကယ်တင်ရှင်အဖြစ်ခံယူကြပါသန္တမနာယူရမယ်ဆိုလို့ရှိရင်စစ်တုံးရှင်ဦးကြီး ပွက်ထဲရစ်တဲ့အခါမှာဖြစ်တရအားကိုဖြစ်ဖြစ်ထုတ်ပြီးတော့သုံးလိုက်တဲ့အခါမှာကုန်းတာယာကိုလွယ်လွယ်လေးရောက်ပြီးတော့ချမ်းသာတယ်လို့ပေါ့လေသံဃာနာယူပြီးတော့ကိလေသာပွက်ထဲကအစွမ်းကိုရိုးရုံးကြဆမ်းပါဆိုတာပါအဲ့ဒီမှန်တော့မှာပဲလူရင်းကတော့အပမဒတရားမှာပြုံးဝိကြပါမိမိရဲ့စိတ်ကို ကျွလွန်တဲ့အနေထားလုံလိုက်လုံလုံကျူးအနေထားမြောက်ရအောင်လည်းပဲကာဝယ်စောင့်ရှောက်ကြပါတိတိတာကိုထောတွေကလည်းပဲကုန်းကာယထက်ရုံးကြိုက်ကြပါဆိုတာပဲရှားပါပဲအဲဒီမှာဒါမှာဘုရားရဲ့မှာတန်းသုံးချက်ထဲမှာပထမအချက်လေးတော့နည်းနည်းတော့ဖွင့်ပြပါမယ်ခြေခြေတော့မဖွင့်နိုင်ပါဘူး အပ္ပမကရတာဟောထဆိုတဲ့စာပိုက်မှာအပ္ပမကရတာပုံတစ်ခုဆက်ထားပါတယ်အပ္ပမကကတစ်ခုရတာကတစ်ခုအပ္ပမကဆိုတာပမာဒရဲ့ဆက်ငင်ဘက်ကိုအပ္ပမကလို့ခေါ်ပါတယ်ပမာဒဆိုတာကမိလျော်တယ်ပေါ့ဆတယ် လစ်ဟင်းတယ်ပြက်ကွက်တယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်မိလျော့ကွက်စာလစ်ဟင်းပြက်ကွက်တယ်ဆိုတာကရှောင်ရှားတဲ့အရာဒီရှောင်ရှားဖို့ရာလစ်ဟင်းပြက်ကွက်တာလည်းရှိတယ်ဆောင်ပွားလိုက်လာတဲ့အရာတွေကိုဆောင်ပွားလိုက်လာဖို့ရာအတွက်လက်ရှိကျက်ွက်တာလည်းရှိတယ်။နှမျိုးရှိပါတယ်။ရှောင်ရှားတဲ့အရာတွေကတော့ သူစရိတ်ကသူစိတ်တရားတွေပါပဲပြုမှပြောမှစိတ်ထားမှတွေပါပဲပြုမှဆိုတာတရားဟောတဲ့နေရာမှာပါပြီးပါပြီပြောမှဆိုတာလည်းပါပြီးပါပြီစိတ်ထားမှဆိုတာလည်းပါပြီးပါပြီအဲဒုစိတ်တရားတွေမှာရှောင်ရှားတဲ့အရာတွေမှာမရှောင်နိုင်ရင်ကိုယ်မှာလူသိက္ခာကျတယ်သူများလည်းကိုယ်အတွက်နဲ့ထိခိုက်နေတာတယ် နှစ်ဖက်လုံးမတက်တာဘူးဒီတော့လူရလို့ဖြစ်လာပြီဆိုလို့ရှိရင်လူတိုင်းစာတာဝန်ကကိုယ်လည်းပဲသိခါကြသူများထိခိုက်စီတော့တဲ့အရာတွေဆိုလို့ရှိရင်စုံစမ်းရပါကြီးပါပဲစုံစမ်းဖို့ရာအတွက်မပြစ်မကွဲရဘူးမပေါ့ဆရရဘူးမမိမလျော်ရဘူးသာတဲ့အရေးကြီးပါတယ် အဲမရှောင်နိုင်ဘူးဆိုလို့ရှိရင်တော့ကိုယ်လည်းလာတာပဲသူများလည်းထိလိုက်တာပဲလာပဲဒါကြီးအခြေချင်းပြောကြတယ်အများကြီးရှိပါတယ်ရှောင်ရှားတဲ့အရာတွေရှောင်ရှားမရှောင်ရှားနိုင်လို့ရှိရင်သိသိတယ်လို့ဆောင်ပွားလိုက်လာတဲ့အရာတွေဆိုတာရှိပါတယ်မှန်ကန်တဲ့ကုလစိတ်ဓာတ်အပြုမူလေးတွေစိုက်ရှင်းတဲ့ကုလစိတ်ဓာတ်အပြုမူလေးတွေရင်ကျေးတဲ့ကုလစိတ်ဓာတ်အပြုမူလေးတွေ ပူလောင်ခြင်းရမှုကျင်းပြီးတော့အေးချမ်းတဲ့ကုလသီတာအကျိုးလေးတွေနှစ်သက်စရာကောင်းတဲ့ကုလသီတာအကျိုးလေးတွေအဲ့ဒီအကျိုးတွေဟာဆောက်ပွားခြင်းလိုက်လာတဲ့အရာတွေပါပဲအဲ့ဒီဆောက်ပွားလိုက်လာတဲ့အရာတွေကိုလည်းပဲမိမိတွေရောကိုယ်ကိုယ်ဆဆလိခင်ချက်ွက်တာလည်းပဲပမာဒလို့ဆိုပါတယ်အဲ့ဒါလည်းမချက်ွက်ရဘူး အဲ့ဒါကိုလေဟင်းပြက်ွက်ပြီးဆိုလို့ရှိရင်တော့အကျိုးရှိတယ်လည်းမရရှိဘူးအကျိုးလုံးဝလည်းမရနိုင်ဘူးပေါ့အကျိုးလည်းပြည့်ဖို့ကမရနိုင်ဘူးပေါ့အကျိုးပဲနေရတဲ့ဘဝဟာအကအလကအချင်းကြီးပါပဲခုနရှောင်ရှားတဲ့အရာတွေကိုရှောင်ရမယ်အစားလင်းပြက်ွက်ပြီးဆိုလို့ရှိရင်ပို့ပြီးတော့ဘဝအချင်းကြီးဆိုပါတယ် ကျော်မြတ်စွာဘုရားကတူတူတုတ်တုတ်ဒီမှာအမှားကဖော်ထုတ်ထားပါတယ်အဲ့ဒီပမာဒရဲ့စိုက်ရင်ပဲဆိုတော့ရှောင်ချလိုက်ရှောင်ချတဲ့အရာတွေကိုရှောင်ချဖို့ရာအတွက်မပေါ်ဆရဘူးမပြက်ကွက်ရမလင်ဟင်းရဘူးနားပါပဲဆောက်ပွားလိုက်တာတဲ့အရာတွေလည်းပဲ သူ့နေရာနဲ့သူသူ့ခါနဲ့သူပေါ့လေလိုက်နာဖို့ရလည်းပဲမပွဲဆရဘူးမပြက်ွက်ရမလင်းဟင်းရဘူးတဲ့အဲ့ဒါလိုနေတာဟာအပမနာရတ္တအပမနာတရားမှာပျော်ဝေသူလို့ခေါ်ပါရဲ့လူရင်းကတော့တတိနဲ့မကွေမကွာနေရမှာအချိန်ကုန်စီတဲ့ပုဂ္ဂိုလ်ဟာ တတိနဲ့မကွယ်မကွာနေရမှာအချိန်ကုန်လဲဆိုတော့အခုလိုရှိမှမူပါအချိန်ကုန်လားဒါနဲ့ပဲအချိန်ကုန်လဲဆိုတော့ဒီအလုံးမှာကြော်ဝွေ့တယ်ဆိုတဲ့အဓိပ္ပာယ်ပါပဲအဲတော့အလုံးပေါင်းလိုက်မယ်ဆိုလို့ရှိရင်အပ္ပမရတ္တရှောင်ရှားလိုက်တာတဲ့အရာတွေရှောင်ရှားရေးပါတောင်းမပြက်ွက်တတိနဲ့ပဲကိုယ်မကွာနေရေးပါအချိန်သုံးအချိန်ကုန် ဆောင်ပွားလိုက်နာသိတဲ့အရာတွေဆောင်ပွားသူ့နေရာနဲ့သူ့သူ့ခံနဲ့သူလိုက်နာဖို့ရာအတွက်တတိနဲ့မကွယ်ကွာရေးမှာအချိန်တော့အဲ့ဒါမှာပြောပိုက်ဒါဆိုလိုပါတယ်ဒီတော့တို့ရုပ်ရှင်းပြတာသဘောပေါက်လာလဲပါပြီရှောင်ရှားဝယ်ချက်တွေကိုရှောင်ရှားဖို့ရာပြစ်ွက်လေခြင်းဆောင်ပွားလိုက်လာတဲ့အရာတွေကို ထောက်ပွားလိုက်လာဖို့ရပြက်ွက်လေရှင်းအဲ့ဒီရဲ့ဆန့်ကျင်ပဲအဲပြက်ွက်လေရပမာဒခေါ်တယ်အဲ့ဒီရဲ့ဆန့်ကျင်အပမာဒဆိုတာနားလည်တော့ပါပြီသို့တော့အဲ့ဒီပမာဒကတော့သုံးပိုင်းပိုင်းရမှာပါအကျဉ်းစားတစ်ပိုင်းအလတ်စားတစ်ပိုင်းနဲ့အလူစားတစ်ပိုင်းအကျဉ်းစားပမာဒဆိုတာကတော့ဒုစိတ်တရားတွေပေါ်မှာစိတ်အလိုရလွတ်ထားပြီးတော့မှားခြင်းနဲ့မှားနေတာ ယူပါပြောပါစိတ်ဓာတ်မှရင်ပါရတာအဲဒါကတော့အလုံးစံတန်းနဲ့မိဂယောကောစစိတ်ွက်လက်ခင်းမှုပါပဲအဲဒါတော့အထူးရှောင်ရပါတယ်ပမာဒရဲ့ဆန့်ကျင်တဲ့အပမာဒလုပ်လိုက်ရပါတယ်အဲဒါကိုရှောင်ရှားဖို့ရာစိတ်လူကြသမထားပဲနဲ့ရှောင်ရှားဖို့ရာမပြက်ွက်ရဘူးပြက်ွက်ရင်ဒီမပြီးတော့ရှောင်နိုင်ကြတော့ရှောင်ပါရဲ့ဒါပေမဲ့လို့ ကာမဂုဏ်အာယုံပေါ်မှာစိတ်လိုချလွတ်ထားပြီးတော့အတိုင်းအဆမရှိပါလေခံစားမယ်ဆိုလို့ရှိရင်လည်းပဲအဲ့ဒါနဲ့ပဲအချိန်ကုန်ပြီးတော့ဒီနေ့မှာအနှစ်သာရဒီမဲ့သွားနိုင်ပါလေအနှစ်သာရရလူတံပိုးကြီးအဲမြန်မာတက်လာဖို့ရာအတွက်ပေါ့လေအဲ့ဒီမှာအချိန်အများကြီးသုံးတော့ဒီဘက်မှာအားနဲ့သွားနိုင်ပါလေဒီတော့ကာမဂုဏ်အာယုံပေါ်မှာစိတ်လိုချလွတ်ထားပြီးတော့ ညီကောင်းကြကောင်းလာကောင်းရတာကောင်းအထီးတွေကောင်းနေတယ်အချိန်တွေကုန်နေမယ်ဆိုလို့ရှိရင်လည်းပဲဒါအလေလဆန်းစားပမာဏခေါ်တာပါပဲပမာဏကာမဂုဏ်ကိုချုပ်ချန်နိုင်ရချုပ်ချဖို့ရအတွက်မိလျောပေါ်စလေဟင်းပြကွက်တဲ့သဘောပေါ်နေပါအဲဒီပုံမှာအတတ်နိုင်ဆုံးစိတ်ကိုထိန်းချုပ်ပြီးတော့ဒီကိုယ်အတိုင်းကံနဲ့ကိုယ်ပေါ့လေ လျော်သလောက်အထူးသဖြင့်ကိုယ်နဲ့မဆိုင်တဲ့ကာကိုယ်တွေဟာလက်လှမ်းပြီးဖို့အင်းဒီလောက်ဆိုလို့ရှိရင်တော့ဒေါ်လာပါပဲအဲ့ဒီလောက်ထိနိုင်တယ်ဆိုလို့ရှိရင်အလေလဒသအပမာဒတော့ဖြစ်တာပေါ့မထိနိုင်ရင်အလေလဒအပဒအပမာဒဖြစ်တာပဲတရားမှတစ်ခင်းဆက်ပြီးတော့အခုလိုမိမိရဲ့စိတ်ကိုပြုပြင်ရေးမှာအကောင်းဆုံးဖြစ်တဲ့ဒီကံလမ်းကြောင်းလျှောက်နေတဲ့အခါ သတိဆိုင်အကျိုးစွာတွေကိုကောင်းကောင်းကြီးတည်နာလိုက်ပြီးတော့မြတ်မြတ်လိုလိုတံပိုးထားပြီးတော့ရိုသေးသေးလေးလေးဆာဆာစိစိဆက်ဆက်မယမနာခွန်အားဆိုင်ပြီးတော့လုပ်ရမယ့်ကိစ္စတွေမှာအဲ့ဒီလိုမရှိဘူးဆိုလို့ရှိရင်လည်းပဲအနုဇပမာဒဖြစ်ကြရောဖြစ်ွက်ကြရောအဲ့ဒါမျိုးလည်းအဖြစ်မခံဘူးဆိုလို့ရှိရင်အနုဇအပမာဒတွေဖြစ်နေတာပါပဲ။

ညီကောင်းကြကောင်းနာကောင်းအရသာကောင်းအဖြစ်တွေကောင်းစိတ်ကူးရရကောင်းခေါ်တဲ့အာယုန်ဒီပေါ်မှာညီရဲ့စိတ်ကိုအလွတ်ကူမရှိရအောင်အလိုလိုကာကွယ်ဆောက်ရှောက်ပြီးတော့ဖြစ်သွားတော့ပါပဲအပမဒတရားနဲ့အချိန်ကုန်နိုင်နေလေညီရဲ့စိတ်ကိုအာယုန်ခံစားမှုဒီပေါ်မှာလုံလုံကျူးကျူးကြီးလုံလုံကဲကျူးရှိရအောင် ထိချုပ်နိုင်နေပြီပါပဲအဲဒါကတော့ခြေပိုင်းအပမာရရတဖြစ်လို့ရှိရင်အပမာရတရားမှာမွေးရအဲ့ဒါနဲ့ခြေကုန်တယ်ဆိုလို့ရှိရင်ဘယ်လိုလိုကြီးကြီးနိုင်တဲ့ကိစ္စပါပဲဒါပေမဲ့လို့မှာရန်တရားအနေနဲ့မြတ်စွာဘုရားကသတ်စိတ်ကမနုရကတမိမိရဲ့စိတ်ကိုမိမိရဲ့စိတ်ဖြစ်ခြင်းကိုမြင်လိုက်ကြားလိုက်နားလိုက်စားလိုက်ထိလိုက်ထိလိုက်ကိုယ်လိုက်စားလိုက်စောင်းလိုက်ငယ်လိုက်စရောတယ် စိတ်ကလေးတွေဖြစ်နေပါလေအဲဒီစိတ်ဖြစ်ခြင်းလေးတွေကုလိုသတိစာနည်းနဲ့ဖြစ်တိုင်းမှရှိသတိပြုစောင့်မှုသင်ထားဆိုတဲ့အတိုင်းပါလေအမြဲမပြတ်ပါလေစိတ်အလိုကြလွတ်ထားတဲ့အနေပေါ့လေလုံလုံကျုံကျုံမဖြစ်နိုင်တော့တဲ့နည်းနဲ့ကာကွယ်ဆောက်ရှောက်ကြပါလို့ဒုတိယမေမှာတာအပိစကမေကြပါလေမြတ်စွာဘုရား အပမတတရားပေါ်မှာတဘိုးထားပြီးတော့အဲ့ဒီပုံဟာအဲ့ဒါနဲ့အချိန်ကုန်တယ်ဆိုလို့ရှိရင်ကိုယ့်ကိုယ်ကိုကိုယ်စိတ်ကိုထိန်းသိမ်းပြီးသားဖြစ်နေတော့မက်ဆီအာရုံနဲ့တွေ့လည်းပဲကျွလွန်စော်ကားတဲ့အနေနဲ့ပေါ့လေအလွန်အကျော်လောဘကိရိတာပေါ်ထဲလည်းမနေဘူးပေါ့မျက်စီအာရုံနဲ့တွေ့ပြီမယ်လို့မြေသားစိတ်ကိုတတိပဌာန်နဲ့ ဖောက်ရှုပ်ထားတာဖြစ်တော့ဒေါသကိလေသာပွေထဲမနေဘူးပေါ့ဝရိုင်းအာယုကိုရှိမှတ်နေတော့မလျော့ပို့ထားတယ်မရှိဘဲနဲ့စိတ်ကရှင်းရှင်းသိနေပြီဆိုလို့ရှိရင်မောဟကိလေသာပွေထဲမနေဘူးပေါ့ဂုံစရာအာယုနဲ့တွေ့လို့ရှိရင်လည်းဂုံယူမှုမရှိဘူးမနာလိုစရာဝန်တိုစရာအာယုနဲ့တွေ့လည်းမနာလိုဝန်တိုမှုရှိဘူးဆိုရင်ဘယ်ကိလေသာပွေထဲမှာ နစ်เสียမရှိပါဘူးအခုလိုအပ္ပမနာတရားနဲ့အရိစ္ဆာဘာဝနာတရားတွေပေါ်လေကိုကိုကိုတတိမရှိမရှိတော့လောက်အစိတ်လိုရလှထားရင်လှထားတော့လောက်အကြအလအလုကိလေသာကွယ်ထဲနှစ်ဖွေရရှိပြီမယ်လို့အထိန်ကောင်းတော့အကြအလလုကိလေသာကွယ်ထဲကနေပြီးတော့ကိုကိုကိုဆယ်တင်းနေတာပါပဲအဲ့ဒီနည်းနဲ့ ဖြစ်တင်ကြပါဆိုတာပေါ့လေဒုက္ခဥဒ္ဒရထတ္တနာဆိုတာပေါ့လေမိမိကိုမိမိကိုယ်ကိုအကျမ်းအလားအလူခိရိတာဖွက်တော်ကနေပြီးတော့ကုံတာရာထဲရောက်အောင်ဆက်တင်ကြပါကိုယ့်ကိုယ်ကိုဆက်တင်ကြပါဆိုရက်တတိယမှားတာအာသီကမြတ်စွာဘုရားမိကြပါတယ်ရိုးရိုးဘွယ်ထဲမှာနေတာက စစ်တရားသာလွယ်ပြီငါတို့ကိလေသာဘွယ်ထဲနစ်ပြီးဆိုလို့ရှိရင်အဲ့ဒီဘွယ်ထဲကရုပ်ဖို့ရာအာကြီးခက်ပါတယ်ရိုးရိုးဘွယ်ထဲနစ်တာကတော့သူများကဆယ်တင်လူများကူညီနဲ့ရနိုင်တယ်ကိလေသာဘွယ်ထဲနစ်တာကတော့ကိုယ့်အကူရုပ်ခံရပါမှာဒါပါပဲအဲ့တော့ညမမှုနဲ့ဆိုလို့ရှိရင်မင်းမှုလိုက်ကြော်ပဲကြလေမိမိစိတ်ဓာတ်စောင့်ကြမှာဆိုရင်ကိလေွက် ရုပ်ထွက်ညာမသွေကိရိပတ်တရားနေပြီးတော့မြန်မြန်ရုံးပါတဲ့တကယ်ရုံးပါပေါ့လေဒီမှာတော့ပါပဲဒီကသာလေးရှိရခြင်းအကြောင်းကတော့ဘုဒ္ဓကြောင့်လေးနဲ့အတူချုပ်ပြီးတော့ဆက်ပါမယ်ဒီဘာသာသုံးချက်ပါတဲ့ဂါထာလေးနဲ့သံသာရှင်ထားတဲ့ဒီဒေသနာကိုမြတ်စွာဘုရားဒီတုံကြောင့်မှာတည်င်းလုံးတော်မူခြင်းကာလကကောသလရှင်ရဲ့ စစ်သုံးရှင်အိုကြီးအကြောင်းပြုပြီးတော့ဟောထားတာပါအဲ့ဒီရှင်အိုကြီးရဲ့နာမည်ကတော့ပါဝေယကလို့ဆိုရတယ်နည်းနည်းလေးချက်ပြောရမယ်ဆိုလို့ရှိရင်သူဟာအဲ့ဒီရှင်ကြီးဟာပြုရစဉ်ကာလကတော့အလုံးအားကောင်းပါတယ်နောက်တစ်ချိန်ကြတဲ့ခါကျတော့တဖြည်းဖြည်းယုံရင်ပုံမင်းလာတဲ့အခါမှာ ဇရာဝါဒခေါ်တဲ့အိုရုပ်အိုလေပေါ့ဒီပိုတဲ့ခါမှာဖြစ်ပေါ်တဲ့လေဓာတ်လေအဟုန်ကသူကပြည်စည်းနှိမ့်ဆက်တော့အာရုံရောက်တော့ပါလေအဲဒီလိုခါမှာအကြီးတိုင်ထဲမှာသူကြပြီးတော့အဲ့ဒီပေါ်ထဲနစ်သွားတယ်သူ့ကိုယ်သူမရောက်နိုင်တော့ဘူးအဲ့လိုအခြေအနေစိုက်သွားပါလေ ပြီးတော့အများစုကတော့ဒီသင်ကြီးကိုမြင်လာပါလူအများစုကတော့ဟောဒီလောက်တောင်အယံပလကောင်းတဲ့စေတုံးစီကြီးတော်ကဒီလိုအားလဲတဲ့အခြေအနေဆက်ရပြီးတဲ့ကိုဆိုတာဆိုပြီးတော့ပြောကြဆိုကြတာပေါ့လေဒီခါမှာပြင်ကဒီเจ้าကိုကြားတော့ဆင်းဆရာကိုဆရာတွားပါဦး ဒီစင်ကြီးကိုရှုပ်ဘက်ကနေပြီးတော့ကစ်တင်ပါအောင်ဆိုပြီးတော့ပေါ့လေအမိပြေးလိုက်တဲ့အခါမှာဆင်ဆရာကတွားရောက်ပြီးတော့အခြေအနေသုံးသပ်တဲ့အခါမှာစင်ကြီးကရှစ်မှရှိတဲ့စင်ကြီးဆိုတော့သိတော့တဲ့တနေရာနေပြီးတော့စီဦးပြပြီးတော့ပေါ့လေစစ်စီစီမောင်းနေပေါ့လေစိတ်ခတ်လိုက်တဲ့အခါမှာရှစ်ချင်းတခါလေးအားကြီးကြည့်လာတယ်လို့ဆိုပါတယ် ငကောကလည်းပဲမှန်ကြည့်တဲ့ရှင်ကြီးဆိုတော့ဒီတန်ကြားလိုက်တာနဲ့အရှိန်အဟုန်နဲ့ပေါ့ရှိတဲ့အားကိုဖြည့်ညစ်ထုတ်ပြီးတော့ရုံလိုက်တဲ့အခါမှာပွက်သေးကနေပြီးတော့ကုသရာထဲရောက်သွားတယ်ကိုကိုကိုဖြည့်တင်လိုက်တာပါလေဆိုတာ။အိုဝေမယ်လို့စိတ်ကအရေးကြီးတာဖြစ်တော့စိတ်မှန်အပြည့်နဲ့အခါရုံးတက်လိုက်တာကုထဲရောက်သွားတာ။ ရဟန်းတော်များကဒီအကြောင်းအရာတွေကိုသိမြင်ရတော့သိမြင်ရတော့ကြောင်းရောက်ဘုရားကိုရှောက်ပြတဲ့အခါမှာဘုရားမြတ်စွာကခြေသားတို့ရဲ့ရှင်ကြီးဟာပဂတိကျုပ်ဘက်ကနေပြီးတော့အသွားခဲ့အလာခဲ့တဲ့ခက်ခဲကျုပ်ဘက်ကနေပြီးတော့ကိုယ့်ကိုယ်ကိုထုတ်ဆဲကဲတင်လို့ပေါ့လေကုန်းတာရတဲ့ရောက်အောင်လို့စီးသမီးအားဖြည့်ရထုတ်ပြီးတော့ ကဲတင်သလိုတဲ့တင့်ချစ်သားတို့လည်းပဲကိလေသာဘွယ်ထဲမှာနစ်နေကြတယ်တဲ့ဒါကြောင့်ရှိသူများအားလေးတွေပေါ်နေဖြစ်နေထုတ်ပြီးတော့တင့်တော်တဲ့နည်းနဲ့ကိုယ့်ကိုယ်ကိုတင့်ချစ်သားတို့လည်းကဲတင်ရပါတဲ့အာရမဓာတုအစကျိုးကျိုးပါအထုတ်ဝိရိယစားတာပါလေနိကမဓာတု လျှော့ရမယ်ဆုတ်ဆုတ်နေတဲ့ဆုတ်ဆုတ်တဲ့အခြေအနေရောက်လာပြီဆိုလို့ရှိရင်မတုတ်ဆုတ်ခဲနဲ့ဝိရိယအရှိန်ညှင့်တင်ပြီးတော့တဆင့်တိုးပြီးတော့ကြိုးပမ်းအားထုတ်မှုပရကမဓာတုမျောမှန်းနဲ့ပန်းနဲ့ရောက်တဲ့အထိအစဉ်စဉ်အစဉ်စဉ်အားထုတ်ပြီးတော့ကြိုးပမ်းအားထုတ်မှုကျိုးပါအထောက်ကိုသုံးစင်းနဲ့ကိလေသာပွက်ထဲကတင့်ချေသားတို့ကိုယ့်ကိုယ်ကိုကြည်တင်ကြပါလို့ဒီသဘောကိုသိကျင်လို့သိစီကျင်လို့ မြတ်စွာဘုရားကအပမဒကတာဟောတာသရှိတာမနုရကတာဒုက္ခဥဒ္ဒရထထာနာပင်ကြီးသံတော်ဝကုံကြတော်တဲ့အမိမှု၌ကျော်ပဲကြလေမိမိစိတ်ဓာတ်ဆောက်ကြမသွေနုနိစင်ကြီးသံမိယူသံမိနိုင်စေကြည်လင်ပွဲရုံးထွက်မြတ်မသွေဆိုတာပေါ့လေအဲ့ဒီမှားတာလေးတော့ နှုတ်နေတဲ့ဆင်အိုကြီးရှိသမျှအားဖြည့်နေထုတ်ပြီးတော့ကုသရာထင်ရောက်အောင်ကိုယ့်ကိုယ်ကိုကဲ့တင်တဲ့အနေနဲ့ရုံးသက်တယ်လို့သင်္ခေတတို့လည်းရုံးကြသားပါလို့မှားတာပြည့်တဲ့သဘောပါပဲ။မြတ်စွာဘုရားမှားတော်မူတဲ့နမူနာလေးယူပြီးတော့အခုဒီနေ့ရေ60ပြည့်လို့ကိုယ်နေရာကိုပြန်မဲ့ပုဂ္ဂိုလ်များအဲ့ဒီမှာတော့၃ချက်ပေါ့လေ။အပမာတော့တရားမှာတတ်နေရ အချိန်သုံးပြီးတော့ဖြုံးကြသမှာမိမိရဲ့စိတ်ကိုအာယုဆွဲဆောင်မှုအပါပဲနဲ့လူကြည့်ကြည့်မဖြစ်နိုင်တော့တဲ့အချိန်လည်းပဲဆောက်ရှုပ်ကြသမှာနုနည်းတင်ကြီးသံဃနာယူပြီးတော့ရုပ်ရုပ်ရှုပ်ဘက်ကနေပြီးတော့ကိတ္တမြအရှိဖြစ်လို့ပြီးတော့ကုန်းထက်ရောက်အောင်ကြိုးစားတယ်လို့ပါလိမ့်မိမိတို့လည်း ကိလေသာပွဲတွေမှာနေနေရတယ်အဲဒီကိလေသာပွဲကဒုတိယသာမှာအနည်းဆုံးတစ်ဘက်ထူရရှိပြီးတော့တောတာဘာဖြစ်နေလို့တည်းဒီဒုတိယသာမှာလို့လေးလေးနဲ့နဲ့စိတ်တွင်းရင်းနဲ့ဒီနေ့ဟောရတယ်ဆိုတာအဆုံးသတ်လိုက်ပါလေသာဓုသာဓုသာ